လကွယ်ဘုံနေဘာကောင်လကွယ်ဘုံနေမှာဟောအပ်တော့တရားစိတ်စွမ်းရည်တရားတော်တဲ့စိတ်နဲ့ဆက်စပ်တဲ့တရားစိတ်စွမ်းရည်တရားတော်ဒုံနေကဟတလာဝုနောယထကာမနိပါတိနောဒုံနေကဟတလာဝုနောယထကာမနိပါတိနော စိတ်တံသာဓမ္မထောသာတုစိတ်တံတန္တာဒုက္ခဝဟံဒုံနေကဟသသုံးမသုံးပင်ပြုပြင်ခြင်းကခဲရရသောထသောလူဟုသောလျင်သောမြန်သောဖြည့်ကြီးပြည့်ခြင်းရှိထသောယထာကာမနိပါတိနောအကျဉ်အကျဉ်မိမိအလိုရှိတဲ့အာယုံမှာသာသွားရောက်၍နေလေရှိထသောစိတ်တသာစေကို ဓမ္မထောသုမဂုံတိပြုပြီခြင်းသည်သာဓုကောင်း၏ဒန္တံသုမဂုံတိပြုပြီး၍ယင်ကြည်လေပြီးသောစိတ်တံစိတ်သည်ဒုက္ခဝံဘက်ကိုနိဗ္ဗာန်ချမ်းသာမှန်ကိုဆောင်ရွက်နိုင်ပါ၏စိတ်ရဲ့စွမ်းယူဘုရားဟောတော်မူဒုံနေကဟတ္တစိတ်ဆိုတာသုမာယပြုပြင်ရအလွန်ခက်ခဲတယ် တရားနိုင်တရားနာနေကြတဲ့ပိဋကတွေစိတ်ရှိတဲ့ပုဂ္ဂိုလ်ကြီးမိမိစိတ်ကိုဘယ်လောက်ထိပြုရပြန်ခက်ခဲတယ်ဆိုတာကိုယ်တိုင်ကိုယ်ကြသိကြတာပေါ့ဒုနိကဟကစိတ်ကိုပြုပြန်အမတန်ခရင်တယ်ဆုံးပါဖို့ရင်ကြည့်အောင်ဆုံးပါဖို့အလွန်ခရင်တယ်လကုနော အင်မတန်လှင်မြန်တယ်စိတ်ဆိုတာလည်းပဲနှိမ့်နှိမ့်ကိုွေးကိုွေးနေတဲ့သဘောတရားမျိုးအင်မတန်လှင်မြန်တဲ့ခုပြေးလိုက်ခုပြေးလိုက်ခုတစ်မျိုးခုတစ်မျိုးအဲ့လိုဖြစ်တယ်တဲ့ယထာကမ္မာနိပါတိနောသူအလိုရှိတဲ့အာယုံတွေမှာသာသွားပြီးတော့နေတယ်ရူပယုံသဒ္ဒယုံဂန္ဓယုံယသယုံဖတ်တပိုင်ခေါ်တဲ့အာယုံ၅ပါးကာမဂုဏ်တရားတွေမှာသူလိုတဲ့သူကျက်စားလိုတဲ့အာယုံတွေမှာသွားသွားပြီးတော့နေလေးရှိတယ် ကိုထားတဲ့နေရာမှာသူသိပြီးတော့မနေခင်ဘူးတဲ့အဲ့ဒါလို့စိတ်ကိုအမတန်ရိုင်းဆိုင်လာတဲ့အပြူရပြင်းအမတန်ခဲတဲ့သူနေခင်သလိုနေသူဖြစ်ခင်သလိုဖြစ်တဲ့စိတ်ကိုဆုံးမခြင်းဟာအလွန်ကောင်းတယ်အကျိုးပြတယ်အစကကြီးစိတ်တန်တန်ဒုက္ခဝါဒတန်တန်ဆုံးမသွန်သင်ပြည့်ပြည့်၍ယဉ်ကျေးလေးဖြစ်သောစိတ်တန်စိတ်တည်ဒုက္ခဝါမေဖို့နိဗ္ဗာန်ချမ်းသာမှန်ကိုဆောင်နိုင်ပါ၏ ဘလောက်ပဲခက်ခက်ဆုံးမရပြပြင်ရဘလောက်ပဲခက်ညာတော့လည်းပဲဒီစိတ်ဟာဆုံးမသွားပြီပြပြင်လို့ဒီနေ့ယဉ်ကျေးသွားပြီဆိုရင်တဲ့အဲ့ဒီယဉ်ကျေးသွားတဲ့စိတ်ကလေးဟာမဉ္ဇဉ်ပုံညာနိဗ္ဗာန်အထိဆောင်ကျင်းသွားတာပါပဲအဲကြောင့်မို့ရိုက်ဆိုင်တဲ့စိတ်ကိုပြပြင်မှုခက်ရတယ်စိတ်စွမ်းရည်ဆိုတာ30တဘုံမှာတတ္တဝါတွေဖြစ်နေတာသူစိတ်ရဲ့စွမ်းရည်တိုင်းဖြစ်နေတာပါပဲ ပယ်လေးဘုံမှာဖြစ်တဲ့ပုဂ္ဂိုလ်ကြီးလည်းပဲသူစိတ်ဆွမ်းကြသူဖြစ်တာပါပဲလူဘုံနတ်ဘုံကမ္မတုပ္ပတိခုနှစ်ဘုံလို့ခေါ်တဲ့အဲ့ဒီဘုံဒီမှာလူတွေနတ်တွေလည်းပဲသူဖြစ်နေတာလေသူစိတ်ဆွမ်းရည်တိုင်းသူဖြစ်တာပါပဲရူပဗြဟ္မာ16ဘုံအဲ့ဒီရူပဗြဟ္မာ16ဘုံမှာသွားပြီးတော့ဖြစ်ဗြဟ္မာတွေကလည်းပဲသူစိတ်ဆွမ်းရည်တိုင်းသူဖြစ်တာပါပဲအရူပ၄ဘုံအရူပ၄ဘုံမှာသွားဗြဟ္မာဗြဟ္မာသွားဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲသူစိတ်ဆွမ်းကြောက်သူဖြစ်တာပါပဲသူဆက်တဲ့ဘုံမှာ ဒီလိုကျင်လည်ပြီးတော့နေရာတ attva တွေဟာသူ့စိတ်အစွမ်းကြောင့်သူဖြစ်တာပါပဲသူဖြစ်ချင်တဲ့ဘုံမှာသူသွားဖြစ်တာပါပဲကိုခွေးကြီးတော့လူဒီမှာလူဘုံမှာလာဖြစ်တယ်ဘုလားဟဲ့လားကိုကလူဘုံမှာဖြစ်ချင်တဲ့စိတ်ကိုမှရှိတော့လူဘုံမှာပြန်ဖြစ်တာပါပဲဒါစိတ်အစွမ်းကြောင့်စိတ်စွမ်းရင်၅မျိုးရှိတယ်အဲ့ဒါကိုအဘိညာဉ်လို့ခေါ်တယ်အဘိညာဏအဘိညာဉ်လို့သူပြန်ပြန်တယ်အထုသဖြင့် သိခြင်းကစွမ်းနိုင်သောပညာအထုတည်တဲ့ပညာကိုအဘိညာဉ်ခေါ်တယ်ဒါလောကီပညာပဲလောကုတ္တရာပညာမဟုတ်ဘူးအထုတည်တဲ့ဉာဏ်ပညာကိုအဘိညာဉ်လို့ခေါ်တယ်ရူပဝါသရာဇံငါးပါးလုံးရပြီတဲ့ပုဂ္ဂိုလ်အဲ့ဒီရူပဝါသရာပစ္စမဇံနဲ့ရှင်တဲ့တရားကိုအဘိညာဉ်လို့ခေါ်တယ်တိတ်တိတ်ဝိဒ္ဓဘိညာဉ်တိတ်တိဝိဒ္ဓဘိညာဉ်ဆိုတာ လူတရားကိုတထောင်တသောင်းဖြစ်အောင်ဖန်ဆင်းလို့ရတယ်လူတထောင်တသောင်းတသိန်းကိုလည်းပဲလူတယောက်တစ်ပြောက်ဖန်ဆင်းလို့ရတယ်အဲ့ဒါလိုအမျိုးမျိုးတကုတ်အမျိုးမျိုးဖန်ဆင်းလို့ရတဲ့အဘိညာဉ်ကိုအဋ္ဌိဝိဒအဘိညာဉ်လို့ခေါ်တယ်ဥဟောမဲ့တရားကိုနားလည်အောင်ဆိုတော့ဒီစိတ်ဆွမ်းရင်ငါမျိုးပြောပြပြုတင်တွေ့ပြထားတယ်အမျိုးမျိုး ကောင်းကင်ဘုံမှာသင်္ကြန်သွားပြီးတော့နေလို့ရတယ်ထိုင်ပြီးတော့နေလို့ရတယ်အိပ်ပြီးတော့နေလို့ရတယ်အဲဒီလိုအမျိုးမျိုးဖန်တီးလို့ရတယ်စိတ်စွန့်အင်ထက်မြက်တဲ့တကိုးကိုအိတိဝိတအဘိညာဉ်တကိုးလို့ခေါ်တယ်ဒါလောကီတရားလောကုတ္တရာမဟုတ်ဘူးနောက်ဒိဗ္ဗသောတာအဘိညာဉ်နန္တုနတ်ပြည်မှာရှိတဲ့နန္တုရဲ့နာအတန်ဟာအခုဘုန်းကြီးတို့လူပြည်မှာတရားဟောတဲ့အတန်ကိုနတ်ပြည်မှာကြားနေတယ်အလိုလိုကြားနေတယ် မိများလောက်ဝေးတဲ့အတန်ဖြစ်ဖြစ်မိများလောက်တိုးတဲ့အတန်ဖြစ်ဖြစ်ကြားနိုင်တဲ့အတန်မျိုးကိုဒိဗ္ဗသောတာအဘိညာဉ်လို့ခေါ်တယ်။အတိုင်းတွေနာယံတွေမြို့တွေရွာတွေကွင်လယ်သမုဒ္ဒရာတွေခြားစီးပြီးတော့နေညာတော်လည်းပဲပြောတဲ့အတန်အကုန်လုံးကိုကြားတယ်။အဲ့ဒါဒိဗ္ဗသောတာအဘိညာဉ်လို့ခေါ်တယ်။သူတပားတို့ရဲ့စိတ်ကိုသိတဲ့အဘိညာဉ်ကိုကြတော့ပရာစိတ်တဝိဇ္ဇနာနာအဘိညာဉ်ခေါ် ဘေကုကဘာတွေစိတ်ကူးနေတယ်ဘေကုကဘာတွေပြောနေတယ်ဘာတွေကြံနေတယ်လို့သူတစ်ပါးရဲ့စိတ်အကြံကိုသိနိုင်တဲ့အဘိညာဉ်ကိုပရစိတ်တဝိသနာနာအဘိညာဉ်လို့ခေါ်တယ်။နောက်ပုပ္ပေနိဝါဒနုတတိပညာတဲ့ရှေ့ရှေ့အတိတ်ဘဝကကဘာပေါင်းများစွာကကိုဖြစ်ကိုဖြစ်ခဲ့လာတဲ့ဘဝတွေအကုန်လုံးပြန်မြင်နိုင်တယ်ပြန်သိနိုင်တာကို ထိုးပွေနိဝါဒမတတိဘိယင်လို့ခေါ်တယ်ဤဘွားကရေးတွက်လိုက်တာခါမကဘာတသိမငါဘာဖြစ်ခဲ့ခုဘာတလဲကဘာနှစ်သိအထက်မှာဘာဖြစ်ခုဘာဖြစ်ခဲ့ခုဘာတလဲစသည်ဖြင့်ဝိသောဘဝနိသောဘဝဘဝအမျိုးမျိုးကိုပြန်တွေးပြီးတော့ပြန်စဉ်းစားဆင်ခြင်သိနိုင်တဲ့အဘိညာဉ်ကိုပုပ္ပေနိဝါဒနုတတိအဘိညာဉ်အဘိညာဉ်လို့ခေါ်တယ်မတ်သောကဒိဗ္ဗစကုဘိညာဉ်တဲ့ အင်မတန်ဝေးတဲ့နေရာမှာအဆင့်ယူပါခြင်းကိုမြင်နိုင်တယ်အင်မတန်သိမ့်မွှားတဲ့အဆင့်ယူပါခြင်းကိုမြင်နိုင်တယ်အဲ့ဒါလို့သိမ့်မွှားတဲ့အာယုံအင်မတန်ဝေးတဲ့အာယုံတွေဘလောက်ပဲဝေးစေကမူမြင်နိုင်တဲ့အဘိညာဉ်ကိုဒိဗ္ဗစကုအဘိညာဉ်လို့ခေါ်တယ်ကြာစိတ်ဆွမ်းအင်၅မျိုးပဲတိအိတိဝိဒအဘိညာဉ်အမျိုးမျိုးတကုတ်ဖန်ဆင်းလိုက်တဲ့အဘိညာဉ်အိတိဝိဒဘိညာဉ်ခေါ်တယ် ဒီပသောတာဘိမြင်အမတန်သေးတဲ့အသံအမတန်ဝေးတဲ့အသံအဲ့ဒီအသံမြတ်ကိုကြားနိုင်တဲ့အဘိညာဉ်ကိုဒေဘသောတာဘိညာဉ်ခေါ်တယ်။သူတပားတို့ရဲ့စိတ်စဉ်စားစိတ်ကူးကြံစီနေတာအကုန်လုံးသိတဲ့ဘိညာဉ်ကိုပရစိတဝိသနာဘိညာဉ်ခေါ်တယ်။မိမိရှိဘဝကနေခဖူးတဲ့ဘဝတွေကိုပြန်ပြောင်းသိနိုင်တဲ့အဘိညာဉ်ကိုပုပ္ပေနိဝါဒနုတိဘိညာဉ်ခေါ်တယ်။ နန္တရဲ့မျက်စိကဲ့သို့အမတန်သေးတဲ့အာယုံအမတန်ဝေးတဲ့အာယုံကိုမြင်နိုင်တဲ့အာယုံကိုဒိဗ္ဗစိတ်ကိုအဘိညာဉ်လို့ခေါ်တယ်။တော့စိတ်ဆွမ်းအင်ဘယ်နှမျိုးရှိပါလဲ။၅မျိုး။ဒီလောက်ထိကြည်ကျဲတဲ့အာယုံတွေကိုဒီစိတ်ဆွမ်းအင်၅မျိုးခံဆင်းနိုင်တာဟာသူ့စိတ်ကို သူလိမ်မအောင်ယဉ်ကျေးအောင်ဆုံးမလို့နိုင်သလားမဆုံးမပန်းဒီတိုင်းပေါက်တော့ပဲစားထားလို့ဒီလိုဖြစ်သွားသလား။ ဩဆုံးပါလို့ကိုတရားနာနေတဲ့ပုဂ္ဂိုလ်ဒီဘိညာဉ်ကပါအကုန်ရနိုင်တယ်တရားနာပြိသအကုန်လုံးရနိုင်တယ်ကိုစိတ်ကိုကိုဆုံးမနိုင်မယ်ဆိုရင်ဒီခုပြောလာတဲ့ဘိညာဉ်၅ပါးကိုအကုန်ရနိုင်တယ်ဒါကြောင့်မို့စိတ်ဆိုတာဆုံးမဖို့အလွန်ခရင်တယ်သူဖြစ်ခင်တယ်လို့ဖြစ်နေတယ်သူနေခင်သလိုအာယုန်တွေမှာတော့သူသွားပြီးတော့နေတယ်ကိုလိုတဲ့အာယုန်မှာထားကိုအလွန်ခရင်တယ်တဲ့ဒါပေမဲ့လည်းပဲသုံးမာရသောတင်ရပြပြရင်အလွန်ခရင်တဲ့စိတ်ကို ဆုံးမကောင်းစဉ်ပြုပြင်လို့ယဉ်ကျေးသွားပြီဆိုရင်မညဖုန်ညာနိဗ္ဗာန်အထိသူကရစေနိုင်တယ်ခုပြောလာခဲ့တဲ့အဘိညာဉ်၅ပါးကိုလည်းပဲရစေနိုင်တယ်ဒါစိတ်ဆွမ်းအင်တွေပဲဒီဆွမ်းအင်၅မျိုးပြောပြမှခုပြောမယ်ဝတ္ထုလေးကိုသဘောပေါက်နားလဲအောင်ပြန်ပြီးတော့မစင်စားရအောင်ပြီးတော့ဒါလေးကိုကြိုတင်ပြောပြထားတယ်မြတ်စွာဘုရားရှင်ရဲ့သဝတိပိဇီတုံအကြောင်းတော်မှာသတိသုံးတော်မူတဲ့အခါမှာသဝတိပိသာ အမြွန့်ကောင်းသားယဟန်60မြတ်စွာဘုရားရှင်ရဲ့ထံတော်မောက်မှာကမ္မထတရားတောင်းယူပြီးတော့မြတ်စွာဘုရားဒီပြီတော်များနဲ့တည်တည်လျောက်ပတ်တဲ့သဗ္ဗယဖြစ်လောက်တဲ့နေရာမှာဒီပြီတော်များတရားသွားပြီးတော့အထုဘုရားစေလို့ယဟန်60ဘုရားရှင်ထံမှာအဖိတ်ပန်ပြီးတော့ဒေတာစာရီလှည့်ပြီးတော့လာလိုက်တာဟာကောသလမင်းကြီးရဲ့နိုင်ငံအတွင်းတောင်ချေရင်တနေရာမှာရွာကြီးတရွာရှိ အဲ့ဒီရွာနာမည်ကမတိကာရွာတဲ့အဲ့ဒီမတိကာရွာရောက်တဲ့ခါကျတော့မတိကာရွာမှာအုပ်ချုပ်နေတဲ့အကြီးအကဲကလည်းပဲမတိကာလို့ခေါ်တယ်အဲ့ဒီမတိကာရွာအုပ်ချုပ်တဲ့အကြီးအကဲပုဂ္ဂိုလ်ရဲ့အမေကိုလည်းပဲမတိကာမတာလို့ခေါ်တယ်သားကမတိကာခေါ်တော့အမေကလည်းပဲမတိကာမတာမတိကာရဲ့အမေဒီလိုသူ့နေရာမှာထင်ရှားတယ် ရွာနာမည်ကလည်းမတိကရွာရွာကိုအုပ်ချုပ်တဲ့အကြီးအကဲကလည်းပဲမတိကမတိကရဲ့အမေကလည်းမတိကမတာဒါလေးမှတ်ထားအဲ့မတိကယောဂကိုယဟန်ပန်း60ရောက်ရှိလာတဲ့ခါကျတော့မတိကမတာဒေယကမာကြီးကဒကမာကြီးကမြင်တော့ဖီဥကျုဆိုပြီးတော့အိမ်ပေါ်ကိုပိတ်ဖိတ်ပိတ်ဖိတ်ပြီးတော့ဆွန်ကွန်ကျွေးသူတို့ကရှိရှိငန်းငန်းချမ်းချမ်းသာသာလူမျိုးပါပဲ ဆွန်ခွန်ကြွေးပြီးတဲ့ခါကျတော့အရှင်ဘုရားများအဘယ်ကိုကြွမှာလဲဘုရားလို့လျှောက်တော့ဒကမာကြီးကလျှောက်တော့ဒကမာကြီးတဲ့သဗ္ဗာယမြတ်မဲ့ယတိဥဒုသဝနေရဲ့အစဉ်ပြေမဲ့သဗ္ဗာယမြတ်မဲ့နေရမှာတရားအထုံလို့လာရတယ်ဒီလိုပြန်ပြောတော့ဒီလိုဆိုရှင်ဗျာတပည့်တော်မြတ်တောင်းဝန်ယူပါရစေရှင်ပြမြတ်တို့နေ့စဉ်တိုင်းတိုင်းဆွန်ဆေး ပစ္စည်း၄ပါးတပိတော့တောင်းယူဘုရားစီဒီပိတော့ရွာမှာပဲတရင်သုံးတော်မူပါဘုရားဝတ်ဆိုတော်မူပါဘုရားလို့လျှောက်ထားတော့ယဟန်အပ60ကလက်ခံမတိကမာတာတက္ကမကြီးပင်လဲစီမံကုတ်ကဲပြီးတော့အဲ့တောင်ချင်းကြီးတင်နေရမှာကမ္မထံကြောင့်လေးတွေဆောက်ဆောက်ပြီးတော့လှူဒန်းတပားလင်တကြောင်စီတပားလင်တကြောင်စီနေထိုင်ယုနေထိုင်လို့ဖြစ်လို့ဖြစ်လောက်တဲ့ကြောင်လေးပေါ့ အဲ့တော့အဲ့ဒီယဟန်ပ60ရအဲ့ဒီမှာတိကာယောမှာပဲတည်င်းသုံးပြီးတော့တရားဘဝနာအထုနေတော့မနယ်မုံလင်းသူဆိုရှင်မတိကမာတာတက္ကမကြီးအိမ်ဆွန်ခံကြွအဲ့ဒီမတိကမာတာတက္ကမကြီးအိမ်မှာပဲဆွန်ကွန်ဖုံးပေးဖုံးပေးပြီးရှင်ကိုကြကိုပြန်ကိုတရားကိုတရားအထုအဲ့လိုနဲ့ရဲပေါင်းတော်ကြာတော့ယဟန်တော်များကတမာတိမရနိုင်ပဲဖြစ်နေတယ်။တနေ့တော့မတိကမာတာတက္ကမကြီး ဩသယံဟန်တွေ तू ကသလို့သဘောထားရဩသယံဟန်တွေွားပြီးတော့ခုမြော်ဥမှာပဲဆိုသူပရိသတ်နဲ့သူစားเสียတောက်เสียတွေနဲ့ယူပြီးတော့ကြောက်မှုသွားတော့ယဟန်တပါးမှမတွေးဘူးတက္ကမကြီးကစဉ်းစားတယ်ဦးဒီကိုတော့60တပါးနဲ့တပါးရံဖြည့်ပြီးတော့သဗ္ဗယာများမပြတ်တတ်ပဲဖြစ်နေသလားမသိဘူးနေ့စဉ်နေ့တိုင်းအိမ်ုံဖွင့်ခံကြွလာတော့အတူတူပဲခုကြတော့တပါးမှမတွေးရမမြင်ရဘူး ဘလို့အကြောင်းများရှိပါလိမ့်မလဲလို့စုံစမ်းတဲ့အခါကျတော့သူနဲ့ပါလာတဲ့ပရိသတ်တွေကဩယဟန်တော်များသူ့နေရာနဲ့သူတရားအထုတ်နေကြတယ်အကြောင်းရှိမှဒီကြောက်စီကိုထိုးရတယ်ကြောက်စီထိုးမှယဟန်တော်များကထွက်လာကြဆိုတော့ယဟန်တော်များစီဝေးတဲ့နေရာတနေရာမှာကြောက်စီတခုထားတော့ဒကမာကြီးကစိတ်ဆင်းရဲပြီးတော့ကိုတော်တွေမတွေ့ရတဲ့အကြောက်စီထုတ်လိုက်တဲ့အခါကျတော့ဘုံနေရာကတစ်ပါးထွက်လာလိုက်ဒီနေရာကတစ်ပါးထွက်လာတဲ့ညာတွေထွက်လာဒကမာကြီးကကက်ခတ်တယ် ဒီကိုတော်ကြီးဟိုကတပတ်တည်းကတပတ်နှစ်ပတ်တွဲပြီးတော့ထွက်လာတာတပတ်မှမရှိဘူးဘယ်သူမှမရှိဘူးတပတ်ချင်းတပတ်ချင်းဟိုနေရာကတပတ်ထွက်လာဒီနေရာကတပတ်ထွက်လာလေဟိုဒီကိုတော်လေးတော့တပြည့်ရံဖြစ်ထားတဲ့တူရဲ့ကိုတော်တွေစွယုံတဲ့ခါကျတော့အရှင်ဘုရားတို့အရှင်ဘုရားတို့ကိုမြင်ရတာတပည့်တော်မှာအမတန်စိတ်ဆင်းရဲတယ်ဒီတော့အိမ်ကိုဆောက်ကန်ကြွားတော့တပောင်းတဲ့ကြွားလာတယ်အခုကြတော့ တဏှာမှာတဏှာတဏှာတရားတဏှာနေကြတယ်ရှင်များတို့တပတ်နဲ့တပတ်ရံမြဖြစ်ထကြပါလားဗျာလျှောက်ထားတော့တက္ကမကြီးတဲ့ဦးဇင်းတို့ကဂတိကောလှုပ်ထားတယ်နှစ်ပါးအတူတွဲပြီးမနေရနှစ်ပါးအတူတွဲပြီးဇင်ရမလျှောက်ရနှစ်ပါးအတူတွဲပြီးတော့မထိုင်ရစကားမပြောရကိုတရားကိုယ်တန်လဲကိုတရားအထောက်ရမယ်လို့ ကိုယဟန်တရားကိုကိုသာအထုရမယ်ဒီလိုမနေရဘူးတပတ်ကျင့်တာနေရမယ်အရေးကိစ္စရှိတဲ့ခါကျတော့ဒီကြောက်စီကိုထိုးရင်ယဟန်တော်များအလုံးထွက်လာကြရမယ်လို့ဒီလိုကတိကဝတ်ရှိတယ်မထေကြီးကိုစစ်ကာတဲ့ညနေညအခါမှာတော့ဖြစ်ယဟန်အပ60တလုံးဟာစုပေါင်းပြီးတော့မထေကြီးထံမှာဩဝါဒခံကြတယ်ဒီပြင်ခီမှာတော့ဖြစ်ကိုနေရာမှာကိုတရားအထုရတယ်ဒီလိုဆိုရှင်ရှင်ဘုရားများအထုတဲ့တရားကိုတပည့်တို့လူကိုကြောင်များကောအထုတော်မရဘူးလားဘုရားအာရတာဘောတက္ကမကြီး ဒီလိုဆိုရှိတပြည့်တော်ကိုရှင်ပြအထုတဲ့တရားကိုဝေဒနာတော်မှာဘုရားဆိုတော့မထေရကနေပြီးတော့သံပင်မွေးကြီးခေတ်သက်လက်သက်စားစရှိတဲ့ပြည့်သုတ်ဆန်တပါကွက်ထတာကမ္မထံကိုအရင်ပြေးလိုက်တယ်အဲသုတ်ဆန်တပါကွက်ထတာကမ္မထံကိုအရင်ပြေးလိုက်ပြီးတဲ့ခါကျတော့အဲဒီကွက်ထတာကမ္မထံကိုနှလုံးသွင်းအားထုတ်သမာဓိဖြစ်ပေါ်လာတဲ့ခါကျတော့မှမိမိခန္ဓာကိုယ်မှာဖြစ်ပေါ်ဝယုံနာတဘာဝတရားဝိပဿနာရှုဖို့ရန်အတွက်တတိပတ္တဝိပဿနာရှုနည်းကိုပြေးလိုက်တယ်ဒါကောင်ကြီးက ယဟန်တော်များထံမှာတရားအထုံနည်းကိုယူပြီးတော့အိမ်ပြန်သွားသူတရားသူအထုပ်ဓမ္မကြီးရလဲဒီစဉ်နေတဲ့သံဃာပါ60ကိုဆုံးကသူတရားကိုသူအထုပ်သူတရားကိုသူအထုပ်ရင်းတဲ့ဒကမာကြီးအနာဂံဖြစ်သွားရှာတယ်စဉ်းစားကြည့်ဒကမာကြီးနော်ဆုံးဒကမာကြီးတွေစဉ်းစားကြည့်နော်ဘာဖြစ်သွားလဲခက်မြန်မြန်လေးသောတာပတိမညာဘုံညာတာရိုင်းမညာဘုံညာအနာဂါမိမညာဘုံညာ အနာဂါမိမဉ္ဇဏ်ဖုန်ညာရတဲ့တက္ကမကြီးအဘိညာဉ်၅ပါးရသွားတယ်ရှိဘောကပါရမီပါလာတော့ဘူးရှိဘောကအထုလာတယ်ပါရမီတွေပါတော့လောကုတ္တရဉာဏ်အရိယမဉ္ဇဏ်ဖုန်ညာရတဲ့ထိုင်ပြိုင်နဲ့လောကီဉာဏ်တွေလည်းတပောင်တပောင်တည်းပါလာတယ်ဘုန်းကြီးသားတော်ထုဆန်းတယ်ဒါကြောင့်မို့တရားဆိုတာအထုထာမှာပါရမီပါတယ်လောကီတရားအထုထာမှာလောကီဉာဏ်တွေပါရမီပါတယ်လောကုတ္တရတရားအထုထာမှာလောကုတ္တရပါရမီဉာဏ်တွေဖြစ်တဲ့ရတယ် လောကီတရားအမထူထားဘူးရှေးဘောကအမထူထားဘူးဆိုရင်လောကုလောကုတ္တရာတရားရတဲ့အခါမှာလောကီတရားပါမလာဘူးဒီတော့မတိကမာတာဒကမာကြီးဟာအနာဂံဖြစ်တာနဲ့ပဲအဘိညာဉ်တွေရသွားတာပဲသူတစ်ပါးစိတ်ကိုသိသွားနိုင်တဲ့ပရစိတဝိဇ္ဇနာအဘိညာဉ်တွေသူကရသွားတယ်ရသွားတော့ဒကမာကြီးစဉ်းစားတယ်ဟဲ့ဟောငါသားတော်ယဟန်တော်များပြည့်တဲ့တရားကိုငါအထုံလကားတို့ခုငါတရားရသွားပြီအဘိညာဉ်တွေလည်းငါရသွားပြီငါသားယဟန်အပါ60များ ဘယ်လိုတရားအစစ်အတမ်းမှာရှိနေပါသေးလဲလို့အဘိညာဉ်နဲ့စဉ်းစားလိုက်တဲ့အခါကျတော့အဲ့ဒီယဟန်ပါ60စလုံးဟာပုထုဇဉ်ပဲရှိသေးတယ်တရားဘယ်သူမှတရားမရသေးဘူးယဟန်တော်များပေးတယ်တရားပေးတဲ့ဓမ္မကြီးကြပါဖြစ်သွားပြီအနာဂံဖြစ်သွားပြီနော်ယဟန်တော်များကြတော့တရားမရသေးဘူးဒါကောင်စဉ်းစားတယ်ဟဲ့တဲ့ထူးဆန်းပါလား ငါသားတွေကြတော့အကုန်လုံးပုထုဇဉ်ပဲရှိသေးတယ်ဘလို့အကြောင်းများရှိလို့တရားထူးများမရသေးပဲဖြစ်နေတာလဲလို့ဒကမကြီးကအဲ့ဒီယဟန်တော့အပါ60ရဲ့စိတ်ကိုသူ့ရဲ့အဘိညာဉ်နဲ့ဆင်ခြင်လိုက်တဲ့အခါမှာအဲ့ဒီယဟန်တော့ပါ60ကစားရသွားရတဲ့ဆွန်ကွန်စားသွားရတဲ့အခါမှာအဟာရသိမဖြစ်ဘူးတဲ့သူတို့စားဖုံးပင်းလူတဲ့စားစရာတွေက မရရှိခဲ့တော့ သဗ္ဗယမဖြစ်တော့မကျေနပ်တဲ့အတွက်ကြောင့်မဟုတ်စားအတော့မှမကျေနပ်တဲ့အတွက်ကြောင့်မို့စင်မပြေပဲနဲ့တမာတိမဖြစ်ပဲဖြစ်နေကြတယ်စားတော့လူနေလို့ပေါ့အဟာရလူနေလို့ပေါ့အဲ့ဒီကျမ်းကိုဒကမကြီးကသူ့အဘိညာဉ်နဲ့သိတဲ့ခါကျဟောဒီလိုဆိုရှင်ငါတောင်းပဲဆိုပြီးတော့အဲ့ဒီယဟန်ပါ60တူတဲ့ပုဂ္ဂိုလ်လည်းတူမှာပေါ့လေမတူတဲ့ပုဂ္ဂိုလ်လည်းမတူဘူးပေါ့ အဲ့ဒီယဟန်တော်ပါ60နဲ့တစ်တစ်လျောက်ပါတဲ့စားစရာတောက်စရာတို့နေစင်းနေတိုင်းချက်ပြုတ်ပြီးတော့ကျွေးလိုက်တဲ့အခါမှာသူတို့မှီဝဲလိုတဲ့စားစရာတောက်စရာကိုမှီဝဲသုံးစားတဲ့အတွက်ကြောင့်ယဟန်တော်များအဲ့မှာသမာဓိဥပဒနာညာဖြစ်ပြီးတော့အကုန်လုံးမကြံမီရဲ့အတွင်းမှာပဲယဟန်တာဖြစ်တော်မူသွားတယ်စဉ်းစားစရာနော်ယဟန်ဒီဘာဖြစ်သွားပြီလဲယဟန်တာဖြစ်သွားပြီသနက်ကြီး အဲ့ဒီမကြမီကာလတွင်းမှာယဟန္တာဖြစ်တော့ယဟန်အပချုပ်စလုံးယဟန္တာဖြစ်သွားပြီသီလဝိသုတိပုဂ္ဂိုလ်တွေကိုဒကာမကြီးတစ်ခါစဉ်းစားတယ်ငါသားတော်ယဟန်တော်များဘယ်လိုအခြေအနေများရှိပါသလဲဆိုယဟန္တာဖြစ်သွားပြီလို့သူပြီးသွားတယ်ဝတ်တာလိုက်တာဒကာမကြီးကဆွန်ကွန်ထူတဲ့ဒကာမကြီးများနော်ဆွန်ဒကာမကြီးများဒီခါဩငါသားတော်60ယဟန္တာဖြစ်တော်မူပြီငါအရတော်လေးဆိုအရတော်လေးဆို ယဟန်တော်60ကလည်းပဲဩဒီဒကမာကြီးကိုပြပြီးပြီးတော့တို့တရားထုရတယ်ဒကမာကြီးရဲ့အင်မတန်မှကျေးဇူးများပါပြီတဲ့ဒကမာကြီးရဲ့ကျေးဇူးဂုဏ်တရင်ကိုအုံနှွေးနှွေးစိတ်ကျင်တရိယာအောင်မေးပြီးတော့နေရနေစဉ်နေတဲ့ဒကမာကြီးရဲ့ယဟန်တော်ယဟန်တာဖြစ်တော်မူတဲ့ယဟန်တာအရိယသံဃာတော်ဒီနေ့စဉ်နေတိုင်းသူတို့ဟုတ်ပဲသုတ်ဆောင်လို့တဲ့သူတို့ဆန္ဒရှိတဲ့စားစရာတောက်စရာကိုသူ့အဘိညာဉ်နဲ့ဆင်ခင်းပြီးတော့ချက်ပြုတ်ကျွေးတရင်ဝါလာကြောတဲ့ခါကျတော့ဒကမာကြီးထံပန်ကြားတယ်ဒကမာကြီး မြတ်စွာဘုရားရှင်တန်ဖူးမြော်ဖို့ရန်သွားဝါကျင်ဆန္ဒရှိတယ်အခုသတင်းဝါလာလည်းကြောပြီးမြတ်စွာဘုရားရှင်တန်မှာတရားဝိပဿနာကမ္မထံတရားယူပြီးလာတဲ့အတွက်ကြောင့်မိမိတို့ရရှိတဲ့တရားကိုမြတ်စွာဘုရားရှင်တန်ရှောက်ဖို့တာဝန်တွေရှိတယ်ဒါကြောင့်သဝတိပိစီတဝန်ကြောင့်မြတ်စွာဘုရားရှင်ထံသွားပါရစေခွိပံတော့ဒကမကြီးကခွိပြုရှင်ဖျားများနောက်ထပ်ပြန်ပြီးတော့သတင်းသုံးပါဦးဗျာဒီပြီးတော့ခိမတော်မူပါဦးအယဟန်အပါ60သဝတိပိစီတောင်ကြောင့်ကိုကြွားရ ဇေတဝန်ကျောင်းရောက်တော့မြတ်စွာဘုရားရှင်ကယဟန်တော်များကိုနှုတ်ဆက်စကားမေးတော်မူတယ်ဘုရားရှင်ကနှုတ်ဆက်စကားမေးတယ်ကျွတ်တင်ပြီးတော့ချက်တယဟန်တို့သင်တို့ဣရိယာပု၄ပါးကြံကြံမမခက်ခက်ကြံကြံရှိရလားဆွန့်အတွက်မပင်မပန်းရှိရလားနေရာထိုင်ခင်းအတွက်မပင်မပန်းရှိရလားစသဖြင့်မြတ်စွာဘုရားရှင်ကလောကဝတ္တရနေနဲ့မေးတော့မြတ်စွာဘုရားအာလို့ပြည့်စုံပါတယ်သဗ္ဗယပြည့်စုံပါတယ်ဗျာပထမပိုင်းမှာတော့ဘောဇနာသဗ္ဗယအစအစမှာ မမြတ်တတ်တဲ့အတွက်ကြောင့်မို့ဖျားတပည့်တော်မှာသမာဓိမြတ်ဝိပဿနာဉာဏ်မဖြစ်ပါဗျာမတိကမတာတက္ကမကြီးကသူ့ရဲ့အနာဂါမိမညာဖွညာရပြီတဲ့နောက်အဘိညာဉ်လေး၌စီခင်လိုက်တဲ့အခါမှာဖျားတပည့်တော်များရဲ့အလုဆန္ဒကိုသိတဲ့အတွက်ကြောင့်မို့ဖျားတပည့်များတည်တည်လျောက်ပါတဲ့စာအစာကိုချက်ကျွေးတူတန်းတဲ့အခါမှာတည်တည်လျောက်ပါတဲ့ဘောဇင်ကိုနှိဝဲသန်းစားသွင်းရတဲ့အတွက်ကြောင့်ဖျားတပည့်တော်များမကြမီကာလအတွင်းမှာဒီတရားတွေအရဟတမညာဖွညာကိုရရှိကြောင်းပါဗျာလို့ လျှောက်ထားမတိကမတာဒကမကြီးရဲ့ဂုံကျေးဇူးတွေကိုချီးမွမ်းပြီးတော့ဘုရားကိုလျှောက်တာအဲ့ဒီယဟန္တာပါ60နဲ့မြတ်စွာဘုရားရှင်အပြန်လန်မင်းမြဲပြောဆိုလျှောက်တတ်တဲ့စကားကိုအနာအနိနကယဟန်တော်တပါးကကြားတယ်အဲအဲ့ဒီရွာမှာယဟန်ပါ60တွဲအပ်ယဟန်တာဖြစ်တော်မူတယ်ပုတုဇဉ်ယဟန်ကိုငါလည်းအဲ့ဒီရွာကိုသွားပြီးတော့တရားအထုမှာတော်မယ်ဆိုပြီးတော့ယဟန်တော်တပါးကဖျောက်လာလျှောက်တယ်မြတ်စွာဘုရားနောက်တော့ ယဟန်60ယဟန်တာဖြစ်တော်မူတဲ့မတိကာယောမတိကာမတာဓာယိကမာကြီးရဲ့အလုတ်ကျွေးကိုခံယူပြီးတော့ဗျာဒီပြီးတော်များတရားဘဝနာအထုလုံးကြောင်းပါဗျာလို့ဖြတ်ရှင်ထံမှာကမ္မထံသွားတောင်းတော့ဖြတ်ရှင်ကသွားကြည်ခွင့်ပြုတော်မူလိုက်တော့အဲ့ဒီယဟန်ကမတိကယောကိုခုတဖားတဲ့ကြလားကြွလာကြွလာတော့မတိကမတာတက္ကမကြီးကတီးတယ်ဘင်ရင်နဲ့တီးတယ်ဩတို့ကျမ်းကိုအာငန်တို့ယဟန်တဖားရောက်နေပြီအဲ့ဒီတော့ဒီကိုတော်က မတိကတက္ကမကြီးကမတိကမတတက္ကမကြီးကသူတပတ်စိတ်ကိုပြီးတယ်ဆိုတာ तू ကကြားဘူးတာနဲ့ပဲ तू စဉ်းစားကြောက်ရတော့ဩကြောက်ရလည်းပဲလူမရှိတော့မိုက်ပရိုက်တွေနဲ့ချုပ်ပူနေတာပဲအမိုက်ပရိုက်ကိုရှင်းပေးတဲ့ပုဂ္ဂိုလ်များရရင်ကောင်းပါပဲလို့ကိုတော်ကစဉ်းစားလိုက်တာနဲ့တပြိုင်တည်းတက္ကမကြီးကလူတော့တာပါပဲဟဲ့ခုအင်္ဂါတို့ကိုတော်တပါးရောက်နေတဲ့ तू အဲ့ဒီကိုတော်တရင်သုံးမယ်နေရာမှာကြောင်းကံအဝါဒတောက်ရတုတ်တင်ရှင်းလင်းပေးကြလူတွေကလာပြီးတော့ရှင်းလင်းပေးကြ ဟာဟုတ်သားပဲတင်စားတယ်ငါသူတစ်ပါးသူပြီးတယ်ဆိုတာဟုတ်သားပဲခါညာတကုတ်ခါပြန်စဉ်းစားညနေပိုင်းကြတော့อืมဘယ်ရလဲဆာလာပြီဘယ်လိုဘယ်လိုအဖြိုရင်မြသားရရင်ကောင်းမှာပဲတကမိုက်ကြီးအပင်ကြီးနဲ့ပြီးအဲအဲ့ဒီကိုတော့ဖြိုရီဖုံးပစ်ကြီးနဲ့ဖြိုရီကိုတွားပြီးတော့ပုတ်ခိုင်းဆင်ပြေတယ်ဟုတ်ပါလားကိုတော်ကဘယ်လိုဘယ်လိုစားတယ်စားကျင်တယ်သူစိတ်ကူးသူစိတ်ကူးတဲ့အတိုင်းတကမိုက်ကြီးကဆွန့်ခိုင်းပြီးတော့ပုတ်ခိုင်း နော်ဘုခိုင်အဲ့ဒါလို့နဲ့ပဲတော်တော်ကြီးကြံသူနေလာတော့ဩဒီလိုဆိုရှင်မဖြစ်ဘူးငါကပုထုရှင်အကယ်၍များမသိမတင်နှလုံးသိမိမယ်ဆိုရှင်ဒကမကြီးအကုန်ပြီးသွားမှာပဲမအကုသလဝိတ္တတဲ့ကာမဝိတ္တဗျာပါဒဝိတ္တဝိယသဝိတ္တဆိုတဲ့ကိလေသာကာမဂုဏ်နဲ့ဆက်စပ်ပြီးတော့အာယုဘေငါစဉ်းစားမယ်ဆိုရင်မတိကမတာဒကမကြီးအကုန်ပြီးမှာပဲအခုထုတ်ခုတ်ထန်နဲ့မိတဲ့ပုဂ္ဂိုလ်လို့ ငါဖြစ်နေမှာပဲဟဲ့ဒီလိုဒီမှာဒီနေရာမှာငါနေလို့မတော်တော့ဘူးဆိုတော့အဲ့ကိုတော့ပြန်ပြေးတာပါပဲပုထုဇဉ်ပဲရှိသေးတယ်လို့ပုထုဇဉ်ပဲရှိသေးတယ်ဒကမာကြီးအကုန်ပြင်းတာကိုဒေတဝန်ကြောင်းရောက်တော့ဘုရားရှင်ကိုသွားပြီးတော့ရှောက်ဘုရားကရှင်းတယံဘာဖြစ်လို့ပြန်လာတာတုံးတပည့်တော်ရဲ့အကြံစီအကုန်လုံးဒကမာကြီးအကုန်ပြည့်တယ်ဗျာအကယ်၍များမကောင်းတဲ့အကုသိုလ်များကြံစီမိရင်ခုတ်တုခုတ်ထန်နဲ့မိသလိုဒီပြီးတော့အထင်မြင်သိခါမှဆိုလို့တပည့်တော်ပြန်ပြေးလာကြောင်းပါဗျာရှောက်တော့ ဘုရားရှင်ကจิตယဟန်အဲ့ဒီနေရာကိုပဲပြန်သွားပါအဲ့ဒီနေရာမှာတရားအထုံမှသဗ္ဗယဖြစ်ပြီးတော့ငါจิตဟာတရားတရားထုရပါလိမ့်မယ်အဲဒီပြီးတော့မပြန်ပါရစေနဲ့ဗျာဒီဒီတောင်ကျောင်းတော်မှာနေပါရစေမဟုတ်ဘူးပြန်သွားပြန်အဲ့ဒီနေရာမှာတရားထုမှငါသားတော်ကတရားရမှာဘုရားကပြန်တိုက်တွန်းတော့ပြန်လာရတယ်ခက်ရှက်ရှက်ပေါ့သူစိတ်ကိုပြီးနေတာဘူးအဲ့ဒါလို့နဲ့ပဲပြန်လာပြီးတော့တရားအထုတော့ မတိကရွာပြန်လာပြီးတော့တရားထုတ်တော့ဒကမာကြီးကလည်းပဲအဲ့ဒီယဟန်ဆန္ဒရှိတဲ့အတိုင်းနေစဉ်နေတိုင်းအဖျော်ကြီးစုဖျော်ကြီးဆွန်းသူဆွန်းပုတ်ပိတ်တာပါပဲအဲ့ဒါလို့ဘောဓနာသဗ္ဗယခေါ်တဲ့အစအစာမှာတစ်တစ်လျောက်ပန်းတဲ့သူအစဉ်ပြေတဲ့အစအစာကိုဖုံးပြီးသုံးဆရာတဲ့အခါမှာဒီကိုယ်လိုလည်းပဲမကြမီကလာတင်ယဟန်တာဖြစ်တော်မူတယ်ဖြစ်သွားပြီနော်ဒီတရားထုရဖို့နေရာမှာဘာတွေအရေးကြီးတယ်လဲဘုန်းတော်ပြသား အဲဘောဇနာသဗျာသိရကြီးတယ်နော်ဘုန်းကြီးတို့တရားထုသင်္ကလာတို့ကဖြစ်တယ်တော့ရမှာတော့ပြီးတော့တော့ရဆုံးသိတယ်ဖြစ်တာပါပဲတော့ရတော့ရဆိုတော့ဆင်းရဲတာကိုဆင်းရဲတော့ခါကြတော့ကိုစားကျင်လေးရတစ်မျိုးစားတာလည်းတစ်မျိုးမတင်းတိမ်ဘူးပေါ့အဲငငယ်ကတရားထုခါကြတော့ထင်းညင်းနဲ့ဖိညာကြီးစားကျင်လိုက်တာစိတ်ထက်မှလေထင်းညင်းနဲ့ဖိညာစားကျင်လိုက်တာမရှိရမရှိဘူးစိတ်ထက်မှစားကျင်လိုက်တာဆုံးခါကြတဲ့ကိုတော့တပါးဘုန်းကြီးကအာယုဆုံးမစားရနဲ့ တညလုံးတရားထိုးတော့ဆွမ်းစားမပါဘူးဘိုက်ကလည်းဆာလာတယ်ကိုရောရှင်ပြညွန့်မှာဆွမ်းခံမှာဘာရပါလာတယ်ပညာတိများပါလာရင်ဒီလိုတလုံးတူပါတောင်းတော့စရပညာတိနဲ့ထိုင်နေတဲ့စကျင်လို့ဘုန်းကြီးဓမ္မလည်းပဲအခုကျောင်းမှာထိုင်ခဲ့ဘုန်းကြီးမကြမကြကျွေးတယ်ကိုရောဒီပညာတိလည်းမကြမကြကျွေးတယ်ကိုလိုဖြစ်မှဆိုလို့အဲ့တော့အဲ့ဒီကိုရောယဟန္တာဖြစ်သွားပြီနော်သူတဖားတဲ့ယဟန္တာဖြစ်သွားပြီဒေါသနာသပ္ပယဘလောက်ကြည့်ခဲသလဲအဲ့ဒါကြည့်တော်ရေးကြည့်တဲ့အစအသက်က အစားအသောက်ပေါ်မှာလိုအပ်နေတဲ့အဟာရကမပြည့်ဘူးဆိုရင်အဟာရတမပြည့်စုံဘူးဆိုရင်ညံကမတုတ်တယ်ဘူးညံတုတ်တယ်ခြင်းအကြောင်းကအဟာရသိရကြီးတယ်ရုပ်ဖြစ်ခြင်းအကြောင်းတရား၄ပါးရှိတယ်ဘုရားပိတာကံရယ်စိတ်ရယ်ဥဒုရယ်အဟာရလေးမျိုးရှိတယ်ကံဆိုတာမူလအကြောင်းပဲကံကြောင့်ဘုဖခင်တို့လူဖြစ်လာပြီမဟုတ်လားကံကြောင့်ဖြစ်လာတာပါပဲဒီဒီလူလူဘဝဆိုတာစိတ်ဆိုတာဟာချဲလေနေချဲလေနေတဲ့သဘောတရားပဲ ကိုကိုစိတ်ကကိုကိုချက်လက်ထားတယ်မဟုတ်ဘူးလားအေးကံကြောင့်ကိုလူဖြစ်လာတယ်ကံမူလအကြောင်းပဲစိတ်ကဒီခန္ဓာကိုယ်တစ်ကုံလုံးချက်လက်ပြီးတော့ထားတယ်ကံစိတ်ဥတုဆိုတာနားလည်းကိုလူတယ်အပူအိတ်နှက်တာတဲ့နေရာမှာနေမှခန္ဓာကိုယ်ဆိုတာကျမ်းပါတယ်တည်တည်လျောက်ပန်းတဲ့အစားအစာကိုစားရမှခန္ဓာကိုယ်ဆိုတာကျမ်းပါတယ်တရားဘဝနဲ့အထုလို့ရတယ် ရာသီဥတုကအပူအိမ်မမြတ်တာဘူးအပူလွန်ခဲနေတယ်အိမ်လွန်ခဲနေရဆိုရင်ဘုန်းတော်တက္ကမကြီးတွေကအသက်ကြီးတဲ့ပုဂ္ဂိုလ်တွေကြီးကနေကောင်းသေးရလားမကောင်းဘူးအပူအပူလွန်ခဲနေရင်လည်းနေမကောင်းဘူးအိမ်လွန်ခဲနေရင်လည်းနေမကောင်းဘူးဟုတ်တယ်မလားအစားအစာမမြတ်တာဘူးဆိုရှင်လည်းပဲနေမကောင်းဘူးလားအဲပိုက်ဆံရှိတဲ့ပုဂ္ဂိုလ်ဆိုတော့ကိုယ့်အကူဟဲ့ဘာဝယ်ဟဲ့ဘာချက်စီမလို့ရတယ်ဘုန်းကြီးကအဲ့လိုမဟုတ်ဘူးသူများလူတော်စားရတာအဲ့တော့ ဥတုနဲ့အာဟာရနှစ်ခုဟာဒီခန္ဓာကိုယ်အကြာရှိလိမ့်မြင်တည်တတ်ဖို့ရအတွက်အဲ့ဒါဥတုနဲ့အာဟာရအရေးကြီးဆုံးပဲခန္ဓာကိုယ်အသက်ရှိပြီးတော့ကြာမြင့်စွာတည်တတ်ခိုင်မြဲဖို့ရအတွက်ဟာဥတုနဲ့အာဟာရဒီသိရကြီးတယ်လောကီပညာလောကုတ္တရာပညာမညာဘုံညာနိဗ္ဗာန်တရားရဖို့မှလည်းပဲဥတုနိအာဟာရဒီသဗ္ဗယနဲ့ပါအလွန်ရည်ကြီးတယ်ဥတုသဗ္ဗယလည်းမြတ်တမ်းမှာအာဟာရသဗ္ဗယလည်းမြတ်တမ်းမှာတရားဘဝနာအတ္တလိုကောင်းတယ် ဒီမှာတရားအထုတ်ခုတဲ့ပုဂ္ဂိုလ်တွေအများကြီးပဲရိတ်တာတက်မှာတရားသွားအထုတ်တဲ့ခါကျတော့ကိုယ်စားကျင်တာကတစ်မျိုးကျွေးတာကတစ်မျိုးတရားတွေမဖြစ်ဘူးလားอืมမွေးရင်ကများစားကျင်ပါပြီမစားရပါဘူးကြာစံကျစားကျင်စားရမယ်ခောက်ဆွဲရောစားကျင်စားရမယ်ဆံမျိုးစားကျင်စားရမယ်အဲ့လိုမဟုတ်ဘူးလားကိုယ်စားကျင်တဲ့စားစရာလေးဆင်ပြေအောင်ဆိုပြီးတော့အရန်နေလားစားစရာယူပါဘူးလားအိမ်မမှားရပေဘူးလားမှားရတယ်ဘယ်စားစရာများပို့ပါဦးခဲ့လို့မှားရတယ်တဲ့အာဟာရသပ္ပယအရေးကြီးပုံပဲ ဒီတော့ဒီယဟန်ကယဟန်တာဖြစ်တော်မူပြီသူစဉ်းစားတော့ဒီတက္ကမကြီးကအင်မတန်ကြီးစုကြီးတဲ့တက္ကမကြီးပဲစဉ်းစားပြီးတော့ဒီတက္ကမကြီးကရှေ့ကငါနဲ့ဘာများတော်စဖူးပါသလဲလို့အတိတ်ကိုသူအားလည်းပဲဘိညာတဲ့ပုဂ္ဂိုလ်ဆိုတော့ပရစိတဝိဇ္ဇနာနာအပုပ္ပဝေနုကနုတ္တိဘိညာနဲ့အတိတ်ကိုပြန်စဉ်းစားလိုက်တဲ့အခါမှာဒီကိုတော်လေးဟာဒီမာတိကမာတာတက္ကမကြီးနဲ့60နဲ့9ဘဝတိုင်တိုင်ဇနိမဏဖြစ်ခဲ့မှုတဲ့ နော်ဒါကြောင့်ဘုရားကလည်းပဲသူပြန်ခေါ်တာနော်အလုံးကျွေးပြုစုပို့အတွက်ရအောင်ဆိုပြီးတော့ဘုရားကပြီးတော့ပြန်ခေါ်တာအဲ့ဒီယဟန်တော်လေးနဲ့ဒီမတိကမတဒကမာကြီးက90နဲ့9ဘဝတိုင်တိုင်ဇနီးမွန်းနဲ့ဖြစ်ခဲ့ဘူးတဲ့အဲ့ဒီမတိကမတဒကမာကြီးက90နဲ့9ဘဝနောက်အိတ်ထောင်ကိုယူဖို့ရန်အတွက်အဲ့ဒီယောက်ျားကိုတတ်တယ်90နဲ့9ဘဝတိတိဒီယဟန်ကိုတတ်ခဲ့ဘူးတဲ့မတိကမတဒကမာကြီးစဉ်းစားကြည့်စဉ်းစားကြည့်နော်အတူတူနေတယ်ဆိုတာဟာအကျိုးရှိသလို အပြည့်လည်းရှိတတ်တယ်စဉ်းစားတတ်ရတယ်ကိလေသာကောင်းမွန်တရားဆိုတာစိတ်ဆိုတာအလွန်ဆုံးပြခက်တယ်ဆိုတာအစောပိုင်းကဟောလာပြီမူလားကိုယ်ဆန်နဲ့ကိုယ်ဘဝတိုင်တိုင်ဇနီးမောင်နဲ့ဖြစ်ခဘူးတယ်ကိုယ်ဆန်နဲ့ကိုယ်ဘဝတိုင်တိုင်နောက်အိတ်ထောင်ယူဖို့ရန်အတွက်ဒီအယံဟန်အမျိုးသားယဟန်ကိုကိုယ်ဆန်နဲ့ကိုယ်ဘဝဒီဒီမတိကမတကဒါကမကြီးသာခက်ဘူးတယ်ဒီလို ပုပ္ပေနုကနုတ္တိဘိညင်နဲ့မြင်တဲ့ခါကျတော့အဲအဲ့မတန်ရက်စဲတဲ့ဒကမာကြီးပါလားအဲ့မတန်ဆိုးတဲ့ဒကမာကြီးပါလားသူဖြစ်နေတာသူတဲ့ဆိုးတဲ့ဒကမာကြီးပါလားအဲ့တော့ဒီယဟန်ရဲ့စိတ်အကြံကိုမတိကဒကမာကြီးကသိတယ်သိတော့ငါရဲ့အပြေးကိုငါသားယဟန်ကသိနေပြီကျတော့မတိကမတာဒကမာကြီးကသူ့ပြန်ဆင်ရှင်လိုက်တယ်အရှင်ဘုရားအဘိညာဉ်နဲ့ပြောလိုက်တယ်ရှင်ဘုရား အပြည့်ရှိသလိုအကျိုးလည်းရှိပါလေဦးမယ်ဒီ69ဘွားကိုလွန်ပြီးတော့အရှင်ဘုရားစိတ်ချင်တော်မူပါအောင်လို့အိမ်ကနေပြီးတော့အဘိညာဉ်နဲ့သူ့အပြီးပြလိုက်တော့အဲ့ဒီယဟန်ကပြန်ပြီးတော့69ဘွားကနေအထက်ကိုပြန်စိတ်ချင်လိုက်တဲ့အခါမှာခုနှစ်ခုမြောက်သောဘဝမှာမတိကမတာတကမာကြီးကသူ့နဲ့အိမ်ခံဖက်ဖြစ်ပြီးတော့သူ့အသက်သိခံပြီးတော့သူ့အသက်ကယ်ဆယ်လာခဲ့တယ်တကမာကြီးကသူ့အသက်ကိုအသေးခံပြီးတော့ဒီယဟန်လေး ဘဝကိုကဲ့တင်လာခဲ့တယ်သူသွားတွေ့တယ်။ဩဒါညအမတန်ကျေးဇူးများတယ်ဒကမာကြီးပဲဖြစ်သွားပြီနော်ဖြစ်သွားပြီ။ကိုယ်ဆက်ကိုယ်ဘဝနဲ့အထက်ကိုပြန်လှန်ပြီးတော့ရေတွေ့လိုက်တဲ့အခါမှာခုနှစ်ခုမြောက်သောဘဝမှာမတိကမတာဒကမာကြီးကသူ့အသက်ကိုသိခံပြီးတော့ဒီယဟန်လေးရဲ့မြို့သားရဲ့အသက်ကိုကယ်ဆယ်ခဲ့ဘူးတယ်။ဒါကြောင့်အရှင်ဘုရားအထက်တဲ့ပြီးတော့ရှင်ဘုရားဆင်ခြင်ပါတိကမတာဒကမာကြီးကသူ့အသက်သိခံပြီးတော့ငါအသက်ကယ်ဆယ်လာခဲ့တယ်။ ကိုယ်ဆက်ကိုယ်ဘဝတိုင်တိုင်ကတော့ဖြင့်သူ့ကိုသတ်ခဲ့ဘူးတယ်ကိုယ်ဆက်ကိုယ်ဘဝကနေအထက်ကိုရည်တလိုက်တဲ့အခါမှာခုနှစ်ခုမြောက်သောဘဝမှာကြတော့မတိကမနာတကမာကြီးကသူ့အသက်ကိုသေခံပြီးတော့ဒီမျိုးသားကိုအသက်ကိုကယ်ဆယ်လာခဲ့တယ်ဘဝတန်တရားကြီးဆိုတာဘယ်လောက်ရှိလျားတယ်လို့အဲ့ဒါစဉ်းစားကြည့်ဘုန်းတော်ကျမ်းနာပိသမြတ်စိတ်ရသဘောတရားဒုနေကဟသာဆုံးမတော်သင်ပြုရင်ကျင်ဟာခရင်လှစွာထသောစိတ်ဆိုတာဆုံးမရတာလွယ်ကူရလား အဲမလွယ်ဘူးဒီမှာတရားထိုင်နေပဲတခါတည်းအေးစိတ်ပြန်ပြန်ရောက်သွားတာမရှိဘူးလားတနေ့တာလေးရှိသေးတယ်နော်တညာအိမ်မှာမဟုတ်ဘူးနော်စိတ်ရဟိုရောင်းလိုက်ဒီရောင်းလိုက်ဟိုစဉ်းစားလိုက်ဒီစဉ်းစားလိုက်ဟိုဟာလေးကိုစိတ်မချလိုက်ဒီဟာလေးကိုစိတ်မချလိုက်ခက်ဖြတ်ဖြောက်တောင်းမှတရားအထုမဖြစ်ဘူးဒီလိုမဟုတ်လားဒီစိတ်လေးပဲပြန်ပြန်ခေါ်ခေါ်ပြီးတော့ပြန်အထုနေရတာမဟုတ်လားဖောင်းတယ်ပိန်တယ်ထိုင်တယ်ထီးတယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ထီးတယ်ဟောနော်ဒါစိတ်ရဲ့သဘောတရားဘလောက်ခရင်တယ်လဲအဲ့ဒါစဉ်းစားကြည့်ပေါ့ ဒုနေကသာဆုံးမသွန်သင် ပြုပြင်ခြင်းကခရင်လာသောထသောယထာကာမနိပါတိနောအကျဉ်းချင်းအလိုရှိတဲ့အာယုံပေါ်မှာသာသွား၍နေလေရှိထာသောစိတ်တသာစိတ်ကိုဓမ္မတော်ဆုံးမသွန်သင်ပြုပြင်ခြင်းသည်သာတုကောင်းလာပါ၏မိမိတရားဘဝနာမှာထားတဲ့အာယုံစိတ်ကတခြားစိတ်သွားပြီးတော့ဖြစ်နေတဲ့နေရာက တခြားဒီလိုဖြစ်နေတတ်တယ် ဓာတံဆုံးမသွန်သင်ပြုပြင်၍ယင်ပြေးလိမ့်ပြီးသောစိတ်တံစိတ်တိဒုက္ခဝံမေဖို့နိဗ္ဗာန်ချမ်းသာမှန်ကိုဆောင်ရွက်နေပါပြီဘလောက်ပဲစိတ်လျက်ဆိုးနေစေကမူတကယ်ယင်ပြေးသွားပြီဆိုရင်အိမတန်သိမ်မွေးတဲ့မညာဘုံညာနိဗ္ဗာန်ကိုလည်းပဲဒီစိတ်ကဆောင်ကျင်းနိုင်ပါတယ်တဲ့ဘုန်းတော်ပြသဘဝတန်တရားကြီးရှီလျားပုံရှီလျားပုံဒါအဘိညာဉ်ဒါကြောင့်မို့စောစောပိုင်းကစိတ်စွမ်းရည်လို့ပြောလာခဲ့တဲ့အဘိညာဉ်ငါးပါးပြောလာခဲ့တယ် မတိကမာတာတက္ကမကြီးကလည်းအမတန်ကြီးစုများနော်ရှေ့ရှေ့ဘဝသံတရာက အတူဖြစ်ခဲ့ဘူးတဲ့အတူပြုခဲ့ဘူးတဲ့ရေဆက်အတူပြုခဲ့ဘူးတဲ့ကုသိုလ်ပါရမီစွမ်းတာတိကြောင့်ဖြစ်လျက်ဘဝသံတရာမှာအတူပူတွဲပြီးတော့ဖြစ်တတ်တယ်ပုပ္ပေဝသဏိဝသေနပိစုပနာဟိတေနဝါလို့ရှေ့ဘဝကအတူတကွဇနီးမောင်နှံဖြစ်ခဲ့ဘူးလို့လည်းပဲအခုလက်ရှိပိစုပန်ဘဝမှာလာပြီးဖြစ်တတ်တယ် ယောက်အကျိုးကိုတရားကဆောင်ရွက်တဲ့အတွက်ကြောင့်မကြည်စုတရားကြီးမားလို့လည်းပဲကြည်စုတရားကိုတုတ်ပြန်တဲ့အနေနဲ့လည်းပဲဇနိမဏဖြစ်တတ်တယ်ဖခင်ဟောကြားတော်မူတရားပေါ့အဲစိတ်ရဲ့သုံးမပုံခက်ရင်ပုံတရားဒါရမို့စိတ်ဆိုတာဟာပေါက်လောပဲစားထားရင်ဘာမှအသုံးမကျဘူးဘာမှအသုံးမကျဘူးဒါကြောင့်မြတ်စွာဘုရားသင်္ကေကိုရောမြတ်ကြီးကလေတော်ထဲမှာလေထဲမှာ စဘာပင်ကိုသွားပြီးတော့စတတ်တဲ့နွားကိုတဲ့နွားရောင်သားသည်သူတပားလေခွက်ထဲသွားပြီးတော့စဘာမစနိုင်အောင်ဆိုပြီးတော့နွားရောင်သားကအဲ့ဒီနွားကိုကြိမ်လုံးနဲ့ထပ်တလဲလဲရိုက်ပြီးတော့ဆုံးမထားတဲ့အခါမှာနောင်သွားကယင်ကျိမ့်သွားတဲ့အတွက်ကြောင့်မို့ဒီနွားသည်သူတပားလေထဲသွားပြီးတော့ခိုးပြီးတော့မစားတော့ဘူးအဲ့ဒီဥပမာနေတိုင်း မိမိရဲ့စိတ်ကလေးကိုယဉ်ကျေးအောင်ဆုံးပါပါမြတ်စွာဘုရားကမြတ်စွာဘုရားကနော်မြတ်စွာဘုရားကဒါကြောင့်ကိုယ်စိတ်ကလေးယဉ်ကျေးသွားပြီဆိုရင်ဘာပြန်သွားမလဲမိညာဖုန်ညာနိဗ္ဗာန်အထိရသွားမယ်တရားလွယ်လွယ်လေးပဲမဟုတ်လားယဉ်ကျေးသွားပြီဆိုရင်တရားကရသွားပြီမယဉ်ကျေးမီကာလအတွင်းမှာသာနဲ့တရားခက်ခက်ပြောနေတာအဲကြောင့်ဒီယဟန်တော်လေးကဆက်ပြီးတော့ကိုယ်ဆက်ကိုယ်ဘဝအထက်ကိုပြန်စင်းစားလိုက်တဲ့အခါခုနှစ်ဘဝမြတ်တဲ့အခါမှာ မတိကမတတရားကမ္မကြီးသည်သူ့ရဲ့အသက်ကိုသေခံပြီးတော့စတေးပြီးတော့သူအမိယဟန်အမျိုးသားကိုသက်ကတင်ခဲ့တဲ့ဘဝကိုသူတွမ်းမြင်ရတဲ့အခါကျတော့မှဩကျေစုကြီးမှပါပြီတဲ့ယခုလက်ရှိပြေစုပန်ဘဝမှာလည်းကျေစုကြီးမှပါပြီတဲ့မတိကမတတကမကြောင့်ပြီးတော့ငါယဟန္တာဖြစ်တော်မူရတယ်သဗ္ဗယလျောက်ပါတဲ့အစာပဲသောက်ွယ်တွေကိုပြုပြင်ပြီးတော့ကျွေးမွေးလှူဒန်းလို့ ဘောဓနာသဗ္ဗယတစ်တစ်လောက်ပါတဲ့ဘောဓနာသဗ္ဗယကိုငါရလို့သမာဓိဝိပဿနာဉာဏ်အစဉ်တိုက်ဖြစ်ပြီးတော့အရဟတမအရတဘုံနိဗ္ဗာန်ကိုငါရရှိပါပြီတဲ့ကိစုကိမပါပြီတဲ့တယောက်ရဲ့ကျေးဇူးကိုတယောက်ကတအုံနှွေးနေဆင်ခင်စဉ်းစားပြီးတော့တတိယရတယ်တဲ့ဒါကြောင့်မို့လောကီအရာမှာပဲဖြစ်ဖြစ်လောကုတ္တရအရာမှာပဲဖြစ်ဖြစ်တယောက်နဲ့တယောက်နိစ္စပြီးတော့လှူတယ်ပေးတယ်ကမ်းတယ်ဆွဲကြတယ်သွားတယ်လာတယ်ကုညီတယ်ဆိုတာရှိဘွားကလည်းအကြောင်းတွေပါလာတတ်တယ် ရှိဘွားအကြောင်းမပါစေကမူပြစ္စုပန်ဘွားမှာကြီးစုတရားတွေတင်နေလို့လည်းပဲသွားတာလာတာထူတာတန်တာတယ်ဘုရားကနော်ရှိတ်ဆက်ပြီးတော့ပြန်ပြောရမယ်ဆိုရင်ပန္တိတသာမဏေလေးဆိုကြောက်ဘူးတယ်မလားထထနာကြဘူးတဲ့ကိုရင်လေးပဲခုနှစ်နှစ်သားကိုရင်လေးပဲတနေ့သားအခါမှာခုနှစ်နှစ်သားကိုရင်ပန္တိတကိုအရှင်သာရိပုတ္တရာကသာဝတိမြို့ထဲအစွန်ဖြစ်တဲ့နေရာကိုဆွန့်ကန်သွားတယ် မြို့အပြင်ဘက်နေဆွမ်းခံသွားခါကြတော့တနေရာရောက်တဲ့ခါကြတော့ဘာတွေးတော့ဆိုတော့လေသမားတွေကကစင်းရိုးတွေထဲမှာကိုလူတဲ့နေရာရေမြောင်းလေးတွေသွဲပြီးတော့နေရာကိုရေမြောင်းလေးသွဲပြီးတော့လှုပ်တာကိုသူသွားတွေ့တယ်ရေမြောင်းလေးသွဲပြီးတော့လက်ကွင်းတွေထဲကိုရေတွေသွဲထားတာကိုရေမြောင်းလေးနဲ့လက်ကွင်းတွေထဲရေတွေသွဲပြီးတော့လှုပ်တာကိုသွားတွေ့တဲ့ခါကျတော့ဆွန့်ခံသွားရင်လည်း အဲ့ဒီလက်သမားတွေကစင်ရုပ်ပေါ်မှာရပြီးတော့ကိုရင်လေးကမေးတယ်အရှင်ဘုရားဒါဘာလို့ပါလဲဘုရားဩကိုရင်လေးရဲ့လက်သမားတွေရေမရှိတဲ့နေရာကိုရေရှိအောင်ဆိုပြီးတော့ဒီရေမြောင်းလေးတွေနဲ့သွယ်ပြီးတော့သွားရတာဒါကြောင့်မို့ဟိုမှာရေမရှိတဲ့နေရာမှာရေမြောင်းလေးကသွယ်သွားအခါကျတော့ရေရသွားတာပေါ့အရှင်ဘုရားဒီရေမြောင်းလေးတွေကဒီရေတွေအသက်ရှိသလားဟမ်ကိုရင်အသက်ပဲရှိမလဲဟိုအသက်မရှိတဲ့ရေတောင်မှဒီလိုသွားလို့ရတယ် စဉ်းစားရသူစဉ်းစားတယ်ညံနော်ဒါသူကသူစဉ်းစားတာနော်စဉ်းစားတယ်ဆိုတာအပြင်းပန်းအာယုံကိုမြင်၍မိမိရဲ့အတွင်းမှာညံပေါ်တာကိုပကတုပနိတယပစ္စည်းလို့ခေါ်တယ်ပကတုပနိတယပစ္စည်းခုဆိုတာဟာအနိကအကျမ်းကိုရပြီးတော့ဒီအကျမ်းကိုအခြေခံပြီးစဉ်းစားလိုက်တဲ့အခါမှာထူးခြားတဲ့အသိဉာဏ်တွေဖြစ်ပေါ်လာတယ်အဲ့ဒါကိုပကတုပနိတယပစ္စည်းလို့ခေါ်တယ် ဩအသက်မရှိတဲ့ရေတွေလည်းပဲဒီလိုလူတွေသွယ်သွားရင်အလိုလိုရတာကိုစဉ်းစားဝင်လေရှိတ်ဆက်ရိုက်တော့ဆွမ်းခံသွားတနေ့ရတဲ့ခါကျတော့လှဲ့လူသမားတွေယထလူသမားတွေသစ္စာတွေကိုယ်လို့ဖြောက်လို့လှဲ့ဘီးတွေလို့လှဲ့ထောက်ကြီးတွေလို့အဲ့ဒီနေ့ရတဲ့ခါကျတော့ခဏရအရှင်ဖျားဒီလူတွေကဘာလို့နေပါလဲဩကိုရင်တောင်ယထလူသမားခေါ်တယ် ယထာလုံသမယထာလုံသမဒီသက်သားတွေဆိုတာဟာဘိလောက်ဆိုပြီးတော့မိနဲ့အပူပေးပြီးတော့ကွေးရတယ်အဲဖြောင်းနေတဲ့သက်သားကိုကောက်အောင်လို့ရတယ်ကောက်တဲ့သက်သားကို ဖြတ်အောင်လို့ရတယ်ဒါကဒါကယထာဘိလို့ခေါ်တယ်ဒါကယထာသံယံလို့ခေါ်တယ်စသဖြင့်ပြပြခါရောက်ရှင်ပြားကြီးသက်သားတွေကအသက်ရှိပါသလားဗျအိုးကိုရင်အသက်ပဲရှိမလဲဟိုအသက်ပဲရှိတဲ့သက်သားတွေဟိုတောတောင်ထက်လားသက်သားတွေကလေကိုလိုသလို လုံးလို့ရတာပါပဲဟိုမှာကြီးစမ်းဘီတွေဝိုင်းလို့ဆဲ့လို့မြူးမြူးပဲအချွန်တွေအတက်လောက်ထားရတာဟိုအသက်မရှိတဲ့သက်သာဒီလဲပဲဒီလိုလုံးလို့ရတာပဲကိုရင်စဉ်းစားသွားပြီသူညသူညတော့သူစဉ်းစားသွားပြီတခါရှိတ်ဆော့ခံသွားမုတ်ဆုပ်တွေကသားကတော့ပြင်းဖို့မြားတယ်လုံးနေတာဝါးတွေကိုမြားလုံးပြီးတော့မိလေးกินလိုက်တခါအဝတ်ပိုက်လေးနဲ့ကန်ပြီးတော့ဖြောင်းလိုက်မိလေးกินလိုက်ဝတ်ပိုက်လေးနဲ့ ကင်ပြီးတော့ဖျောင်းလိုက်မျက်စိလေးတစ်ဖက်တစ်ဖက်ဆောင်ပြီးတော့မျက်စိတစ်ဖက်မိတ်တစ်ဖက်ဆောင်ပြီးတော့ဒီလိုလုံးနေတော့သွားပြီးတော့မြင်တဲ့ခါကျတော့ကွင်လေးကမေးတယ်အရှင်ဘုရားဒါကဘာလို့ပါသလဲဩကွင်ဒါမြားလို့ခေါ်တယ်သာသာမုတ်ဆွေတွေငှဲ့ဒေသတွေကိုပြဖို့ရန်အတွက်မြားတွေလုံးနေတာအဲ့ဒီမြားတွေဆိုတာဟိုးတော့ထဲကနေပြီးတော့ဝါးတွေသွားပြီးတော့ဖုတ်လာတာအဲ့ဒီဝါးတွေကိုခောက်ပြီးတော့မြားလုံးတဲ့မြားကောင်းနေတယ်ဆိုရှင်ပြတဲ့ခါကျတော့မဖြောက်ဘူးသာသာသမီတွေ ငှဲငှဲတွေသားတွေကသွားပြီးတော့မမှန်ဘူးလွဲတယ်မြတ်ကဖြောင့်တန်းနေမှာပြတဲ့ခါကျတော့သားကောင်တွေသွားပြီးတော့မှန်တယ်ဒါကြောင့်မို့အဲ့ဒီမြားတွေကောက်နေတဲ့အတွက်ကြောင့်မို့ဖြောင့်အောင်ဒီလိုမိလေးနဲ့ကင်းကင်းပြီးတော့လုံနေတာကိုကြီးအရှင်ဘုရားဒီမြားဆိုတာလည်းအသက်ရှိသလားဗျာကိုကြီးအသက်ပဲရှိမလဲဟိုအသက်မရှိတဲ့ဝါးတွေလည်းပဲဒီလိုကောက်ကွေးနေရနေဖြောင့်လို့လို့ရတယ်သူစဉ်းစားပြီရှင်ဘုရားရတောင်ပါဦးဗျာဒီပြီးတော့ကြောင်းပြန်ပါရစေဒီပြီးတော့စိတ်ဒီပြီးတော့ဆုံးပါပါရစေ လျှောက်တာကဲဒီလိုဆိုရှင်ကိုရင်တရားကိုရင်တရားသွားအထုတ်စီရရှင်တရိပုတ္တရာကဒုက္ခကျမယူလာတဲ့ကမ္မထံကြောင့်လေးသောခတဲ့သောလေးကိုပြစ်လိုက်တယ်ယောဒီသောယူသွားကိုရင်နော်ငါနေတဲ့ကြောင့်ထက်ကဒီသောနဲ့ဖွေပြီးတော့ငါကြောင့်ထက်မှာသွားပြီးတော့တရားထိုင်လို့ကိုရင်လေးပြစ်လိုက်တယ်ကိုရင်လေးပဏိတသာဖနေသာကိုရင်လေးကရှင်တရိပုတ္တရာပြစ်ရသောလေးယူတော့ဒီတုန်းကကြောင်းပြန်လာတာမြတ်စွာဘုရားပြီးတော်မူတယ်ကိုရင်လေးကိုပြန်လာတော့ ကွင်လေးကရှင်သာရိပုတ္တရာကောင်းထမ်းကြောင်းထက်တော့ဖွေးပြီးတော့ဝင်တရားထိုင်နေတာမြတ်စွာဘုရားလည်းသိတယ်လောကပါဠိနန်းကြီးလည်းသိတယ်လောကပါဠိနန်းကြီးကသိတဲ့အတွက်ကြောင့်မို့ဒီကွင်လေးတမာတိပြက်မှန်ဆိုးလို့ဒီစီတဝန်ကြောင့်ထက်ကနေပြီးတော့လေတွေမတိုင်ရလေအောင်ဟဲ့ဩသန်တွေမကြလေအောင်အသံတစ်စစ်အောင်ဆိုပြီးတော့ဒီလောကပါဠိနန်းကြီးကလည်းပဲအကုန်လုံးအန္တရာယ်ရှင်းထားတယ်တခါလေအန္တရာယ်ရှင်းပြီးတော့ထားတာ အဲ့တော့ရှင်သာရိရှင်အရှင်ပဏိတကိုရင်သာမဏေလေးကလည်းပဲဒီကသူ့ကြောင့်မှသူတရားထိုင်နေတာပဲခုနကလိုကဝင်လေထွက်လေမှန်းလိုက်ဖောင်းတယ်ပိန်တယ်ထိုင်တယ်ကြည်တယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ပူတယ်နှွေးတယ်သူ့ရဲ့ခန္ဓာကိုအစ္ဆတခန္ဓာထက်မှပေါ်နေနေတဲ့ပေါ်ရပေါ်ရတရားဝိပဿနာရှုပြီးတော့အထုံနေတာတမာတိဖြစ်နေတာပါကိုရင်ပဏိတယဟန္တာမဖြစ်မီရှင်သာရိပုတ္တရာလာရင်တမာတိပြတ်သွားမှဆိုတဲ့အတွက်ကြောင့်မို့ မြတ်စွာဘုရားရှင်ကဇေတဝန်ကျောင်းတက္ကမပေါ်နေသွားရရဆောင်းနေတယ်ရှင်တရိပုတ္တရာလာရင်ရှင်တရိပုတ္တရာနဲ့စကားပြောဖို့ရှင်တရိပုတ္တရာလာပြီးမကြာမီကာလတိမှရှင်ပဏိတသမဏိတဲ့ယဟန္တာဖြစ်မှာလို့ဆိုတော့မြတ်စွာဘုရားရှင်ဇေတဝန်ကျောင်းတော်တက္ကမပေါ်မှာသွားပြီးရပြီးတော့နေရှင်တရိပုတ္တရာမြို့ထက်ဆောက်ကန်ကြွားလာခါကျတော့ရှင်တရိပုတ္တရာဆောက်ကန်ကြွားလာတဲ့ရှင်တရိပုတ္တရာနဲ့မြတ်စွာဘုရားရှင်ကဒီမှာစကားတွေတသနာတွေမေးဖြီလောက်ပြီးတော့ပြောဆိုအဲ့ဒီပြောဆိုနေတဲ့အခါကာလမှာဘင်းလင်း ပဏိတသာမဏေကလေးကယဟန္တာဖြစ်သွားပြီအဲပဏိတသာမဏေယဟန္တာဖြစ်တော့မြတ်စွာဘုရားသိတော်မူတဲ့အခါကျတော့ကဲသာရိပုတ္တရာပြန်တော့ဆိုပြီးတော့ရှင်သာရိပုတ္တရာကိုလွှတ်လိုက်တဲ့အခါကျတော့ရှင်သာရိပုတ္တရာကသူ့ကြောင့်ထက်ရတဲ့အခါမှာရှင်ပဏိတသမဏေယဟန္တာဖြစ်သွားပြီယဟန္တာဖြစ်သွားပြီပါရမီရှိတဲ့ပုဂ္ဂိုလ်တွေများတင်များတယ်နော်ညံပဲဖို့လို့ပြီးသားအဓိကဘာလဲညံပဲ မဏိနာတာမဏိလေးက तू ကဘာမှားလိုက်တုံးဆိုတော့မဟာဒုတ်ဆိုတာကြားဖို့တယ်မလားဗမာပြည်မှာမဟာဒုတ်ဆိုတာတော်ရှိတယ်မလားအဲ့ဒီမဟာဒုတ်ဖြစ်စဉ်ကာလတုန်းကဖယားမှုမြတ်စွာဘုရားရှင်ကိုငကျင်းသားနဲ့ဆွန့်ထူတတ်ခဲ့ဘူးတယ်ငကျင်းသားနဲ့ငကျင်းသားနဲ့ဆွန့်ထူတတ်ခဲ့ဘူးတယ်ကုသိုလ်သူမှပါရမီရှိတော့ရှင်သရိပုတ္တရာကို तू ကမှားလိုက်တယ်အရှင်ဘုရားဆွန့်ကပ်သွားတဲ့အခါမှာ तू ကြောက်ပြန်ခါနေမှာအရှင်ဘုရားငကျင်းသားနဲ့ဆွန့်ရရင် ယူလာပေးပါဗျာတဲ့ဒီတော့တွေ့အကျဉ်းသားနဲ့ဆွန့်ရရင်ယူလာပေးပါဗျာမှားလိုက်တယ်နော်ရှင်သရေဘုဒ္ဓဆွန့်ကပ်တဲ့အခါကျတော့အဲ့ဒီမှာသူကံအားလျော်စွာပဲငကျင်းသားဟင်းရတယ်ငကျင်းသားဟင်းတယ်ဆွန့်ကိုရှင်သရေဘုဒ္ဓရာကယူလာတာရှင်သရေဘုဒ္ဓရာကတော့အိမ်မှာဆွန့်ဖုံးပေးတယ်ပဏိတသာမဏေလေးတွေငကျင်းသားဟင်းနဲ့ဆွန့်ယူလာတယ်အဲ့ဒါခါကျရှင်သရေဘုဒ္ဓရာယူလာတဲ့ဆွန့်နဲ့ယဟန္တာဖြစ်တော်မူတဲ့ပဏိတသာမဏေလေးဟာအိမ်မှာငကျင်းသားဟင်းနဲ့ဆွန့်ဖုံးပေးရတယ် ရှိပါဟိုးဘဝကဘဝပေါင်းများစွာကငကင်းသားဟင်းနဲ့ဆွန်လှူဒန်းလာခဲ့တဲ့ကုသိုလ်စေတနာကိုယဟန္တာဖြစ်မဲ့နေမှာသူဆန္ဒထဲမှာပေါ်မလာဘူးလားအဲ့ဒါကြီးခုနပြေသားနော်ဒါချင်းချင်းလို့ခေါ်တယ်ဘဝပေါင်းများစွာဘဝကယာနဲ့ထောင်နေချီပြီးတော့ဘဝကကြွားကြားလှပြီဟိုကတ္တဗဖြတ်ချက်လက်ချက်တုန်းကကြည့်အဲ့ဒီတုန်းကဘုရားနှစ်ဆူရဲ့ဈာကာလဘဝနဲ့ရမဟုတ် ဂရိကရအသချိနန္ဒဘဝပေါင်းသူယဟန္တာဖြစ်မဲ့ဘဝကြတော့ငကျင်သားဟင်းနဲ့ဆွန့်စားလို့တဲ့ဆန္ဒဖြစ်လာတယ်သူဆန္ဒဖြစ်တဲ့အတိုင်းရလဲရရှာတယ်ကြည်တာနော်ဒါရောအာဟာရဘောဓနာသဗ္ဗယဆိုတာ လွယ်သလားခက်သလားအဲမလွယ်ဘူးနော်တက္ကတက္ကမမြမြတ်သွားပြီဆိုရှင်ဟမ်ကြောင်းကန်ဆိုရှင်ဟဲ့ဘာဟင်းခက်ဘာဟင်းခက်ကောင်းတဲ့ဟင်းကိုသွားချက်ခိုက်တတ်တယ်ကောင်းတိုင်းလည်းပဲစားလို့ခတွင်းလိုက်သလား မလိုက်ဘူးမမေဘူးနော်ဟဲ့မမေဘူးကောင်းတယ်လည်းမမေဘူးအဲသူ့ဟာနဲ့သူသူ့ဟာနဲ့သူမှတခါတခါဒီမှာကြားရတဲ့ဆွန့်ကျွတ်တဲ့ခါကျတော့ဟဲ့ဒဝဲငပီးသွန်းတဲ့ငပုံနှကြော်နဲ့အဲဝဘုတ်မြင်ဟင်းတဲ့အစင်တဲစင်ပြေတာပဲဘလူများစီမံထားတယ်မသိဘူးလို့အဲဆွန့်စီမံတဲ့ပုဂ္ဂိုလ်ကိုခိကျူးပြီးတော့သွားကြားတယ်ဟုတ်ကြောင်းပေါ်ကနေကြားတယ်ငပုံနှကြော်တဲ့ဒဝဲငပီးသွန်းတဲ့ဝဘုတ်မြင်ဟင်းတဲ့ဩ စတဲ့ပုဂ္ဂိုလ်ကကျင့်နှမ်းတော့ तू तू အားမရပဲဘူးလား तू သဘောမကျပဲဘူးလားအေးဒါကြောင့်မို့အစအစဆိုတာသိရည်ကြီးတယ်ဒါကြောင့်မို့ယဟန္တာဖြစ်တော်မူတဲ့ပုဂ္ဂိုလ်တွေစဉ်းစားလိုက်ခုနကယဟန္တာအပါ60လဲပဲတရားမရပဲဖုထိပ်ပြီးတော့အချိန်ကြာနေတာဘာရောက်ပါလဲအဟာရသဗ္ဗယာတတိလျောက်ပါတဲ့အာဟာရရသနဲ့တပြိုင်နဲ့မကြမီကာလအတွင်းမှာယဟန္တာဖြစ်တော်မူတာဘာအကျိုးလဲအာဟာရသဗ္ဗယာရဲ့အကျိုးဆုံးတကတကမှမြအကျိုးမကြည့်ပြီဘူးလား မိမိလှူတဲ့ဆွမ်းကိုစားပြီးတော့သောတာပန်ဖြစ်တယ်သက္ကာရကံဖြစ်တယ်အနာကံဖြစ်တယ်ယဟန္တာဖြစ်ဆိုတော့ဒီပုဂ္ဂိုလ်ရဲ့အကျုပ်တရားဘယ်လောက်ထူးခြားလိမ့်မလဲထူးခြားတယ်မဟုတ်ဘူးလားအလွန်ထူးခြားတယ်ဆွမ်းတက္ကာရကအလွန်ကျူးအလွန်ကျူးများတယ်ပရိယတ်တိဝန်ဆောင်ပဲဖြစ်ဖြစ်ပฏิပတ်တိဝန်ဆောင်ပဲဖြစ်ဖြစ်ဆွန်ကွန်ကအနိကဆိုအရေးကြီးဆုံးပဲခုခေတ်ကြောင့်ခေတ်ဆွန်ကွန်အတော်ခက်လာပြီတော်တော်ခက်လာပြီကွာဒါကြောင့်ဆွန်ကသိရေးကြီးတယ်ဒါကြောင့်ခုပဏိတသာမဏေလေးကြည့် အဲသူဟိုးကတ္တဗဖြစ်ခြင်းလက်ထက်ကငကင်းသားနဲ့ဆွန့်ထူတဲ့ကုသိုလ်ဟာတတိယပြီးတော့ခင်ချင်းဖြည့်ပြီးတော့ယဟန္တာဖြစ်တော်မူတဲ့အနိမ့်မှာငကင်းသားဟင်းနဲ့ဆွန့်ဖုံးပေးရတယ်။ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရမကြီးကကံစိတ်ဥဒုဟာရခေါ်တဲ့အကြောင်းတရား၄ပါးရှိတယ်တဲ့။ဒီအကြောင်းတရား၄ပါးမှာကံဆိုတာမူလအကြောင်းပဲ။ဒီခန္ဓာဘုန်းကြီးတို့ခန္ဓာကိုယ်တရားနာပရိသတ်ခန္ဓာကိုယ်ကြီးရပ်ဖို့ကကံဟာမူလအကြောင်းသူကိစ္စတက်သူပြီးသွားပြီ။ စိတ်ဆိုတာကဒီခန္ဓာကိုယ်ကြီးချဲလဲနေတာဟာစိတ်ပဲကောင်းတာလို့လည်းဒီစိတ်ပဲမကောင်းတာလို့လည်းဒီစိတ်ပဲစိတ်ကပဲချဲလဲနေတာပါပဲစိတ်ကောင်းရင်ကောင်းတယ်စိတ်မကောင်းရင်မကောင်းဘူးဒီလိုဒီလိုပဲမဟုတ်ဘူးလားကိုတရားနာပြေသားကိုချက်လဲနေတာဘသူကချက်လဲတယ်လဲစိတ်ပဲချက်လဲတာမဟုတ်လားတခါကုသိုလ်ဖြစ်လိုက်တခါတခါအကုသိုလ်ဖြစ်လိုက်ဒီဖြစ်နေတာမဟုတ်ဘူးလားဖြစ်နေတာစိတ်ချက်လိုက်နေတာပါပဲတော့အရေးကြီးဆိုတာဒီခန္ဓာကိုယ်ကြီးကို အရှိကြံစွာကြမ်းမာရေးကောက်ပြီးတော့ယောဂဝေဒနာနဲ့ကင်းရှင်းပြီးတော့အသက်ရှိပြီးတော့ကုသိုလ်ကောင်းမှုအစဉ်ပြုပြီးတော့နေနိုင်ဖို့ရအတွက်အနိကဆိုအကြောင်းတရားကဘာလဲဥဒုနဲ့ဟာရပဲဟောဥဒုသဘာယအစဉ်မပြေးရင်အသက်ကြီးတဲ့ပုဂ္ဂိုလ်များသူတို့တိသာတိသာတယ်မို့လားအသက်ငယ်တဲ့ပုဂ္ဂိုလ်ကတည်ပြီးတော့မတိသာလိဘူးအသက်ကြီးတဲ့ပုဂ္ဂိုလ်တွေဆိုတာကအပူလွန်ကဲသွားပြန်လည်းမရဘူးအေးအေးလွန်ကဲပြန်ရင်လည်းမရဘူးဒီလိုမဟုတ်ဘူးလား နေကောင်းထိုင်ကောင်းအောင်ဥဒုသံပရာလည်းမြတ်တအောင်နေရထိုင်ရတယ်မဟုတ်ဘူးလားနော်နေရထိုင်ရတယ်သိကြီးကြီးတယ်အစာအာဟာရကလည်းပဲအရေးကြီးတယ်ပဲမဟုတ်လားအဲကိုစားကျင်တဲ့စားစရာလေးနဲ့စားရမှထမိမိတယ်မဟုတ်လားကျင်တတ်တယ်မဟုတ်လားကိုစားကျင်တဲ့စားစရာကတခြားစားရတဲ့အစားစရာကတခြားချင်းဘလို့နေတယ်ကျင်နိုင်ရလားမကျင်နိုင်ဘူးမတင်းတယ်ဘူးစားတော့စားလိုက်ရတာပါပဲဘိုက်တော့ပြီးသွားတာပါပဲမကျင်နိုင်ဘူးဒါရမို့ဒီအစားအသောက်ဟာတင်းရမှာအမတန်အဖို့ထိမြရတယ် အစတော့မကျင်နာတာနဲ့ပဲယောဂီတွေကကြာကြီးဖြစ်တယ်တရားကိုမရနိုင်ဘူးတော်တော်နဲ့မရနိုင်ဘူးဒါကြောင့်မို့ရိတ်တာဒီမှာလဲဆွန်ကွန်စီမာတဲ့ပုံကိုယ်တွေကတော်တော်ရေးကြီးတယ်ဟိုဟာလေးလှည့်ကျွေးလိုက်တရားလေးလှည့်ပြီးတော့ကျွေးလိုက်အချိုးနဲ့လှည့်ကျွေးလိုက်အချင်းနဲ့လှည့်ကျွေးလိုက်မျိုးမျိုးပြည့်ပြည့်စီမံပေးရတာပါပဲဒါလေးတွေကသိကြီးကြီးတယ်ဒါကြောင့်ဆွန်ကွန်စီမံပေးတဲ့တက္ကသိုလ်မှာများလည်းပဲအထုသဖြင့်အမျိုးသမီးများဟာလည်းပဲဉာဏ်ပညာအမတန်ရေးကြီးတယ်အစအသောက်မှာစီမံတဲ့နေရာမှာတန်ဖို့နဲတယ်များတယ် အဲ့ဒါမဟုတ်ဘူးအစဉ်ပြေအောင်စီမံတတ်ဖို့သိရကြီးတယ်ဘုရားဟောတော်မူတဲ့တရားပေါ့အဲစိတ်စွမ်းရည်တရားနော်ဒါကြောင့်မို့ခုနောက်အစသတရားကိုပြန်ကောင်းလိုက်ရင်ဒုံနေကဟတလာဟုနောယထာကာမနိပါတိနော စိတ်တံသောဓမ္မထောတာတုစိတ်တံတတံဒုက္ခဝဟံဒုံနေကဟတဆုံးမသွန်သင်ပြုပြင်ခြင်းဟာခရင်လာစွာထသောလဟုနောလှင်းမြန်းသော ဖြည့်ခြင်းပြည့်ခြင်းလည်းရှိထသော ယထာကာမနိပါတိတော့အကျင်အကျင်အလိုရှိတဲ့အာယုံတွေမှသာ သွား၍နေနေလေရှိထသောစိတ်တသာစေကိုဓမ္မတော်ဆုံးမသွန်သင်ပြုပြင်ခြင်းသည်သာတုကောင်းလာပါ၏ဓာတံဆုံးမသွန်သင်ပြုပြင်၍ယင်ကြည်လေပြီးသော စိတ်တံစိတ်သည်ဒုက္ခဝဟံမေဖို့နိဗ္ဗာန်ချမ်းသာမှန်ကိုဆောင်ရွက်နိုင်ပါ၏တည်း